ဝေဒနာပြင်းပြင်းလေးရှူသွားပါတရားကြီးတွေဝေဒနာကိုအရှူနှုံးနေပြီဆိုရင်ဇောကြီးလည်းသိမ့်မကြနဲ့နှလုံးသွင်းမှန်သွားပါလေစိတ်စိတ်ကတော်ရင်လာရင်နောက်စိတ်ကတွန့်တယ်ငါမှမဟုတ်ပဲနာတာပဲကလာနာတာငါရှိလို့နာတာငါရှိလို့ကြိုက်တာငါရှိလို့အောက်ငါရှိလို့ပူတာငါမှမရှိပဲရုပ်နဲ့နာလာရှိရုပ်နဲ့နာတစ်ထပ်တည်းဖြစ်နေတဲ့ဝေဒနာခန္ဓာပဲရှိဝေဒနာခန္ဓာဒီနာနာအင်းသဘောကဘာလဲတဲ့ ရုပ်ဝေဒနာခံစားတဲ့သဘောတရားလေးပဲရှိခံစားတဲ့သဘောတရားလေးဘယ်လိုခံစားတယ်လဲဆိုတာသွန်တာလဲခံစားတယ်အဲနာလိုက်လျှောက်ပြီးတော့ရုပ်ဝေဒနာခံစားတွေ့တယ်ဩရုပ်ဝေဒနာနာခံစားတဲ့သဘောတရားလားရှိပါလားကင်လို့လည်းမရဘူးကင်တွယ်လို့လည်းမရဘူးသဘောတရားလားရှိပါလားနာဤလက္ခဏာတာမြင်ညခံစားတဲ့သဘောတရားလေးကပြစ္ဆုတ်ပါခံစားတဲ့သဘောလေးသာရှိပါလားဆိုတော့ခံစားတဲ့သဘောတရားလေးကိုတီးအောင်နှလုံးသွင်းလိုက်တခါတည်းသောတာပန်တီးပါရောဗျာ ခံစားတဲ့သဘောလေးကိုတိအောင်နှောင်းသွဲသွားအေးကော်ဒမောတစ်ခုတည်းတိအောင်နာတယ်လို့သွားသိလိုက်ရင်စိတ်ကမြန်မြန်ပြောက်ပြက်နာတယ်လို့မရှိဘူးနာတယ်လို့မရှိဘူးကြိုက်တယ်လို့မရှိဘူးထုံတယ်လို့မရှိဘူးအောင့်တယ်လို့မရှိဘူးရုပ်နဲ့နာနဲ့တစ်ထပ်ပြီးဖြစ်နေတဲ့ဥစ္စာဝေဒနာခန္ဓာဝေဒနာခန္ဓာဒီဝေဒနာဒီနာနာဤသဘောဘာလို့တက်လဲသူသဘောလိုက်ကြည့်ရုပ်ဝေဒနာခံစားတဲ့သဘောလေးတွေ့တယ် အဲဝေဒနာခံစားရင်ပြင်းပြင်းလေးရှင်သွားပါမညာပါနဲ့သန္တရာလာသန့်ပြည့်တဲ့ကခန္ဓာကြီးညာလာအခုတည်းကညာတော့မယ်ညာနေလို့ရှိရင်ဒီမဲ့အပယ်မလို့ဘူးအဲဒီရုပ်နဲ့ဒီနာဖြစ်လာပြီဆိုရင်ဒီဝေဒနာကိုအတိဆုံးအောင်လိုက်ကြည့်သဘောဆုံးအောင်လိုက်ကြည့်ရမယ်မဆုံးဘူးလို့ရှိရင်ဒီခန္ဓာကြီးညာနေလို့ရှိရင်သေဃာကြီးဆဲဆဲမှာဒိဋ္ဌိလည်းမဖြစ်ဘူးအပယ်ပဲပြင်းတော့ရှင်းနေရပါရဲ့10နှစ်ပြည့်15နှစ်ပြည့်အနှစ်20ပြည့် ဝေဒနာကိုလွတ်ကိုမလွတ်ဘူးဝေဒနာချုပ်အောင်မလိုက်ဘူးဝေဒနာချုပ်တယ်ဆိုတော့ဒီဝေဒနာကသေမကုန်မယ်အခုအဆုံးလိုက်ခိုင်းတာကအသေးတက်ဖို့သဘောကိုသိဖို့လိုက်ခိုင်းတာဒီဝေဒနာကတော့ဒလစာကြီးခံစားနေရမှာပဲအဲ့ဒီဝေဒနာချုပ်တယ်ဆိုတာအကုသိုလ်စိတ်ချုပ်ပြီးကုသိုလ်စိတ်ကြားနေတာဝေဒနာဆိုတာတင်းတယ်လို့သိလိုက်ရင်ဝေဒနာတဏှာဆိုတော့အဲ့ဒါဝေဒနာဖြစ်နေပြီကြိုက်တယ်ဆိုရင်ဝေဒနာတဏှာအောင့်တယ်ဆိုရင်ဝေဒနာတဏှာပူတယ်ဆိုရင်ဝေဒနာတဏှာအေးတယ်ဆိုရင်ဝေဒနာတဏှာအဲ ရုပ်နဲ့နာနဲ့တစ်ထပ်တည်းဖြစ်နေတဲ့ဝေဒနာခန္ဓာဆိုတဲ့ဝေဒနာထုတ်သွားတယ်ဝေဒနာလွတ်သွားတယ်ဝေဒနာခန္ဓာပဲရှိတော့တယ်ဝေဒနာခန္ဓာဒီဝေဒနာဒီနာမယ်နာဤသဘောကဘာလို့တက်လဲသူသဘောလိုက်ကြည့်သူသဘောလိုက်ကြည့်လို့ရှိရင်နာဤလက္ခဏာခံစားတဲ့သဘောလားရှိဟောဝေဒနာတွေကာလသုံးပါလွတ်သွားပြီအဆုံးခံစားတာပဲရှိဘလို့ခံစားတာလဲနာခံစားတာငါမရှိဘူးငါလွတ်အောင်လို့ငါလွတ်ရင်အပယ်လွတ်မယ်နာတယ်ဆိုရင်ငါကြိုက်တယ်ဆိုရင်ငါ ပူတယ်ဆိုရင်ကအေးတယ်ဆိုရင်ကလှုပ်တယ်ဆိုရင်ကရားတယ်ဆိုရင်ကရားတယ်ဆိုရင်ပိုရတာပဲကြိုက်တယ်ဆိုရင်ပိုကြိုက်တာပဲအောင့်တယ်ဆိုရင်ပိုအောင့်လာပဲကြက်တယ်ဆိုရင်ပိုကြက်လာမယ်ပူတယ်ဆိုရင်ပိုပူလာမယ်အဲ့တော့အေးတယ်ပိုကြိုက်တယ်ထုံတယ်ကျင်တယ်လို့မရှိဘူးနာယုတ်နှစ်ပါးတစ်ထပ်တည်းဖြစ်နေတဲ့ဥစ္စာဝေဒနာခန္ဓာပဲရှိတယ်ဝေဒနာခန္ဓာဒီနာ နာဤသဘောကဘာလဲရုပ်ဝေဒနာကိုခံစားနေတယ်ခံစားတဲ့သဘောဘယ်လိုခံစားတယ်လဲဆိုတော့သဘောလေးလိုက်ကြည့်ဝေဒနာခံစားပြင်းပြင်းလေးရှိသွားမလျှော့နဲ့တရားလေးဗျစိတ်စိတ်ကတော့ညနောက်စိတ်ကတွန်းတယ်သိရင်လည်းသိရောငါမှမဟုတ်ပဲဆိုပြီးတော့တခါတည်းသရာအကြီးကြီးတယ်သရာရှိရင်ဖျားပြစ်မယ်လာများတော့မပြစ်နဲ့အဲဇီးကုတ်ပြီးတခါတည်းကိုတခါတည်းဒလချာကြီးဆွဲပြီးတော့တခါတည်းကိုတရားဓမ္မများနိဗ္ဗာန်ရောက်အောင်တခါတည်းဒလချာကြီးပို့ပေးတာ ညားနေတော့မရဘူးမညားပါနဲ့တခါတည်းအပယ်လေးပါလွတ်မြောက်အောင်လို့လာပို့တာမညားတဲ့သေခြင်းနဲ့သေရောဆိုတဲ့ဒီစိတ်ကိုထားမညားတဲ့မလျှော့နဲ့တရားအရေးကြီးတယ်မသေးနိုင်ဘူးမသေးနိုင်ဘူးအဲဆွဲနေလို့တန်တရာလာကန်းပြက်တဲ့ကဆွဲနေတဲ့အဆွဲကြီးနာလိုက်တာကဲလိုက်တာဆိုတာမသိနိုင်ဘူးဝေဒနာဆိုတာမြဲနေတဲ့တရားမျိုးမဟုတ်ဘူးမမြဲမမြဲဘူးဖြစ်လာရင်ပြက်ပါ သူသဘောနဲ့သူဖြစ်လာတဲ့သူသဘောနဲ့သူပြည့်မယ်နာသူကြိုက်သူထုံသူဆိုတာမရှိတဲ့တရားဒီလိုသွားမသိလိုက်ပါနဲ့မလျှော့နဲ့ဝေဒနာခံစားရပြင်းပြင်းလေးရှူသွားမလျှော့နဲ့နော်ခြေစိတ်ကတော်ခြင်းနောက်စိတ်ကတွန်းတင်သိခြင်းနဲ့သိရောဆိုတဲ့သရာစိတ်တယ်အဲတရားပြတဲ့ပုဂ္ဂိုလ်ကအပင်မခံပြတာတရားဓမ္မများအပင်လေးပါလောက်အောင်လို့နိဗ္ဗာန်ကိုရအောင်လို့အပင်မခံပြီးပြတာတရားဓမ္မများလည်းသရာရှိဖို့အရေးကြီးတယ် ဟောအဝေးကြီးကလာပြီးတော့ပြရတဲ့ပုံကိုယ်တွေဒီပုံကိုယ်တွေပြတဲ့ဥစ္စာတို့ကဘာဖြစ်လို့တို့ကအပယ်လေးပါမလွတ်မြောက်အောင်သူဂရိဘုံစိုးစားအောင်နိဗ္ဗာန်ကွာနိုင်အောင်ဘာမလုပ်နိုင်စရာရှိလဲဆိုပြီးတော့တရားအရေးကြီးတယ်သေခြင်းနဲ့သေရောဆိုတဲ့ဒီစိတ်ကိုထားသေလည်းမသေနိုင်ဘူးတရားထိုင်လို့သေတာမဟုတ်ဘူးသေမသွားဘူးကြိုးစားပါတရားစိတ်ခြင်းရှင်းစိတ်နဲ့နောက်စိတ်တော့ရှင်းစိတ်ကတော်ခြင်းလာရင်နောက်စိတ်ကတွန်းတယ် ပြက်ချင်လဲပြက်ရော့ဆိုတဲ့ဒီစိတ်ကိုထားပါကြော့များမပေးပါနဲ့နော်အရေးကြီးဆုံးအချက်ကသရာပဲလှမ်းများမပြက်လိုက်နဲ့ပြင်လည်းမပြင်နဲ့ပြင်းနေလို့ရှိရင်အချိန်ကုန်တယ်တော်ကြရင်ပြင်းရင်တော်ကြရင်ပြင်းရင်တဲ့ဒိဋ္ဌိမှမပြုတ်ပဲပြင်းတယ်ဆိုတာဒိဋ္ဌိမပြုတ်ဘူးအဲဒိဋ္ဌိပြော့အောင်လို့အဲ့ဒါပေးနေတာမပြင်းတဲ့သူသဘောကိုဝေဒနာတစ်ခုပေါ်လာရင်ဝေဒနာခန္ဓာနာဤလက္ခဏာခံစားတဲ့သဘောကိုဆောင်းလိုက်ပြီဆောင်းလိုက်မယ် သဘောလေးကိုဆောင်းလိုက်ပြီမညာနဲ့တော့တခါကြီးတွေဝေဒနာခါသာပြင်းပြင်းလေးရှိသွားမသေးနိုင်ဘူးအသေးကျင့်တာအပယ်လေးပါလွတ်ရအောင်လို့လုပ်နေတာကိုမညာပါတဲ့ခန္ဓာကြီးကိုသန္တရာလာစမ်းပြက်တဲ့ကခန္ဓာကြီးညာလာတာအခုတည်းကလည်းညာတော့ညာလို့ရှိလို့ချင်းအပယ်မလို့ဘူးမညာတဲ့ပေါ်ညာတဲ့စိတ် မညာနဲ့တော့တခါကြီးတွေဝေဒနာခံစားပြင်းပြင်းလေးရှိသွားမသေးနိုင်ဘူးအသေးကျင့်တာအပေလေးပါလွတ်ရအောင်လို့လုပ်နေတာကိုမညာပါနဲ့ခန္ဓာကြီးကိုသန္တရာလာသန်းပြက်တဲ့ကခန္ဓာကြီးညာလာတာအခုတည်းကပဲညာတော့ညာလို့ရှိလို့ချင်းအပေမလို့ဘူးမညာနဲ့တော်ခြင်းလာတဲ့စိတ်ကြီးဖြစ်လာရင်ငါမမဟုတ်ပဲစိတ်စိတ်ကတော်ခြင်းတဲ့စိတ်ကအကုသိုလ်စိတ်နောက်ကတွန့်တင်တဲ့စိတ်ကဝိဇ္ဇာပဲငါမဟုတ်ပဲရုပ်နဲ့နာနဲ့တထတိဖြစ်နေတဲ့ဥစ္စာဝေဒနဲ့ခန္ဓာ ဝေဒနာခန္ဓာလေးနာနာဤသဘောဘာလို့တတ်တယ်သူသဘောလိုက်ကြည့်တကောလုံးဖြတ်ကြည့်နာဤလက္ခဏာခံစားရတာတွေ့တယ်ဘာတွေခံစားတယ်လဲတဲ့ရုပ်အပေါင်းကိုသူခံစားနေတယ်တင်တာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်ရင်းရိုင်းတာလည်းခံစားတယ်ခံစားနေတယ်ရုပ်အပေါင်းကိုသူခံစားတဲ့သဘောတရားတွေ ခံစားတဲ့သဘောလေးပဲသိစိတ်စိတ်ကတော်ခြင်းနောက်စိတ်ကတွန်းတင်ပါဒကမာကြီးတွေမလျှော့နဲ့နော်အသက်တွေကလည်းကြီးနေပြီသေခြင်းလည်းသေရောအယုတီတီကြီးခန်းခန်းအခုနေသေရင်မြတ်တယ်အခုနေသေလို့ရှိရင်တရားထိုင်နေလို့သေလို့ရှိရင်နတ်ပြည်သွားရောအဲမလျှော့ပါနဲ့စိတ်စိတ်ကတော်ခြင်းနောက်စိတ်ကတွန်းတင်အယုတီတီအေးခန်းသူသေရင်သေမသေတရားရဟဲ့ဆိုတဲ့ဒီစိတ်ကိုထားကြောက်မပေးပါနဲ့ ဝေဒနာခံစားရရင်ပြင်းပြင်းလေးရှူပါမကြောနဲ့တော့တရားကြီးတွေမကြောပါနဲ့သေခြင်းနဲ့သေရောဆိုတဲ့ဒီစိတ်ကိုထားမညာနဲ့ခန္ဓာကြီးကိုသံသရာလာသန့်ပြည့်တဲ့ကညာလာတာနားလိုက်တာကဲလိုက်တာပေါင်ပဲခြီးပဲဆိုတာပေါင်ရလို့လည်းမသမှန်နဲ့လက်ရလို့လည်းမသမှန်နဲ့ခြီးစလုံးရလို့လည်းမသမှန်နဲ့ကိုယ်ရလို့လည်းမသမှန်နဲ့တင်မရလို့လည်းမသမှန်နဲ့ မတတ်မှတ်ပါနဲ့အဲဘာပဲပေါ်ပေါ်ဝေဒနာခန္ဓာလားသမ္မာဝေဒနာခန္ဓာဒီနာမည်နာဤသဘောဘာလို့တက်လဲသူသဘောလိုက်ကြည့်ခံစားတဲ့သဘောတွေးတယ်စိတ်စိတ်ကတော်ခြင်းနောက်စိတ်ကတော်တယ်ပြက်ခင်နဲ့ပြက်ရောက်ဟဲ့ဆိုတဲ့ဒီစိတ်ကိုထားကြောက်ပါပေးနဲ့ဘေကာနီးနေပြီးတော့တကားကြီးတွေ အဲဒီကနေ့သေမလားနှစ်ဖန်သေမလားတော့မသိဘူးသေတော့သေရမှာပဲကတ်ကြီးကနီးနေပြီအဲဒီတော့အတိလေးနဲ့သေရရင်အများဆုံးတရားရဘူးအဲအတိလေးနဲ့သေတတ်ဖို့အရေးကြီးတယ်ဘာနဲ့သေမလဲတဏမှန်သေရောအော်နာဤလက္ခဏာခံစားပါလားပူနေဆိုရင်လည်းခံစားတာပါလားလို့သိရင်အဲ့ဒါလွားပြီဘယ်တော့မှအပဲမကြတော့ဘူးအဲတဏမှန်သေလို့ရှိရင်လည်းလက္ခဏာနဲ့ကိုယ်တို့စိတ်နဲ့သေရမယ်ဒါသေတတ်ဖို့လာပေးတာအဲဒီတော့တရားကြီးတွေကလည်းပဲစူးစမ်းဖို့အရေးကြီးတယ် အပင်မခံပြီးလာပြတာအသေးတတ်ဖို့ဟာကိုမလျှော့ပေးပါနဲ့သရာအရေးကြီးတယ်အယုတ်ကြီးကြီးအေးခံလူသိရင်သိမသိတရားရရဲ့ငါဆရာခိုင်းနိုင်လုပ်မယ်ဆိုတာအဲ့တော့မြတ်စွာဘုရားလက်ထက်ကဖွတ်တိလာမထေကြီးကမမြင်ဘူးလားကိုရင်လေးခိုင်းတယ်လို့လုပ်တယ်သရာနဲ့ငါသိရင်သိပြီးနေတော့ကိုရင်လေးခိုင်းနေငါလုပ်မယ်ဆိုတဲ့စိတ်ကဘာလဲသရာပဲအဲ့တော့အခုဒကမာကြီးတွေဒကာကြီးတွေကလည်းပဲကိုရင်လေးခိုင်းတယ်လို့ဖွတ်တိလာမထေကြီးသရာရှိတယ်လို့ စကားကြီးတွေကလည်းပဲသေခြင်းနဲ့သေရောအယုရှိရှိအေခန့်ခါငါဆရာခိုင်းလိုက်ငါဟာဖြင့်ဒုက္ခဝေဒနာအဆုံးလိုက်ပြီးတော့ငါသူ့သဘောဆုံးအောင်လိုက်ကြည့်မယ်အကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်တင်ပြီးအဆုံးလိုက်ကြည့်မယ်ဆိုတဲ့ဒီစိတ်ကိုထားပါမလွတ်နဲ့တရားအရေးကြီးပါတယ်အဲဒီစိတ်ကတော်ခြင်းနောက်စိတ်ကတော်တယ်မကျော်နဲ့တရားပဲမသိနိုင်ဘူးမသိနိုင်ဘူးအဲနာသူမှမရှိပဲနဲ့ နာသူလည်းမရှိ၊ကိုက်သူလည်းမရှိ၊ထုံသူလည်းမရှိ၊အောက်သူလည်းမရှိ။ရုပ်နဲ့နာနဲ့တစ်ခါတည်းဖြစ်ပြီးတစ်ခါတည်းဖြစ်နေတဲ့ဝေဒနာခန္ဓာသာရှိတယ်။အခုဝေဒနာခံစားနေတယ်လား။အဲမလျှော့နဲ့နော်။သရာအကြီးကြီးပြီ။အဲသူစိတ်ကိုစိတ်အဝိဇ္ဇာနဲ့ဝိဇ္ဇာနဲ့စစ်တိုက်တာပဲ။မလျှော့နဲ့။ပေးမသိနိုင်ဘူး။အဲတခိုင်နဲ့လွတ်လိုက်မယ်။အဲဟိုဘက်ရောက်တော့မယ်။လျှော့မပေးနဲ့။မလျှော့နဲ့မလျှော့နဲ့သရာပဲ။မသိလည်းမသိနိုင်ဘူး။အဲစိတ်စိတ်နဲ့နောက်စိတ်တော့ စိတ်စိတ်ကတော်ခြင်းနောက်စိတ်ကတော်တယ်ငါမှမဟုတ်ပဲဆိုတာမလျှော့နဲ့နော်သူစိတ်ကိုစိတ်ကအပင်လေးပါးနဲ့နတ်ပြည်နဲ့လဲနေတာမလျှော့နဲ့တထိုင်နဲ့လွတ်မြောက်သွားအောင်မလျှော့နဲ့အဲမလျှော့နဲ့မလျှော့နဲ့သရာသရာအရေးကြီးပြီမသေးနိုင်ဘူးမသေးနိုင်ဘူးမသေးနိုင်ဘူးကြိုးစားပါအဲမလျှော့နဲ့မသေးနိုင်ဘူးမသေးနိုင်ဘူးစိတ်စိတ်ကတော်ခြင်းနောက်စိတ်ကတွန်းတယ်မလျှော့နဲ့ မလျှော်နဲ့မလျှော်နဲ့ကြိုးစားကြိုးစားလွတ်လွတ်ပြီးလွတ်လွတ်ပြီးတဲတဲလေးလို့တော့တယ်မလျှော်နဲ့တော့တကားကြီးကြီးအဲကျင်နဲ့မကျင်နဲ့ဖောက်လိုက်ကြီးတထိုင်နဲ့အပေတော့အောင်ပေတတ်အောင်တထိုင်နဲ့လည်းရတယ်အပေအပေလွတ်တယ်မလျှော်နဲ့ကြိုးစားပါဒီစိတ်ကတော်ခြင်းနောက်စိတ်ကတွန်းတယ်ပါအယုတ်ကြည်ကြည်ခါကပေးခြင်းနဲ့ပေးတော့ဆိုတဲ့ဒီစိတ်ကမလျှော့နဲ့ မချောနဲ့မချောနဲ့ကြိုးစားကြိုးစားသရာသိကျင်သရာရှိရင်ဘုရားဖြစ်မယ်သရာအရေးကြီးတယ်ဒကမာကြီးတွေကြိုးစားပါဒကာကြီးတွေမလွတ်နဲ့နော်ဝေဒနာများလှမပြစ်နိုင်နဲ့ဝေဒနာကိုနားတယ်ကြိုက်တယ်လို့မသိနဲ့နာဤလက္ခဏာခံစားတဲ့သဘောလေးသာသိတာဘယ်လိုခံစားကြလဲဆိုတော့ဒီလိုဖြတ်ရှုမချော့နဲ့မချော့နဲ့နားများမပြစ်နဲ့မသေးနိုင်ဘူးနော်ဒီစိတ်နဲ့တော့သိကြော အဲဒါပူစိတ်ကိုစိတ်ပဲမကြော့နဲ့အပယ်လေးပါတော့အောင်လို့တင်ကတင်တာလူသေးလို့လူမဖြစ်ဘူးဗျာနာရာကြီးကြိုက်တာကြီးနဲ့တင်ရင်အပယ်ကြမယ်ခွေးကြီးဝက်ကြီးနွားကြီးဖြစ်ဖြစ်နာလိုက်တာမခံနိုင်ပါဘူးဆိုရင်ခွေးကြီးဝက်ကြီးနွားကြီးဖြစ်တော့မယ်ကြိုးစားပါအဲမကြော့နဲ့ဒီစိတ်နောက်စိတ်တော့ဒီစိတ်ကတော်ရင်နောက်စိတ်ကတော်ရင်ငါမှမဟုတ်ပဲဆိုတော့ဒီစိတ် ဒါမလျှော့နဲ့မလျှော့နဲ့သရာပဲမလျှော့နဲ့မလျှော့နဲ့မလျှော့နဲ့တကားကြီးကြီးစိုးစားတော့ဝေဒနာခံစားရရှိနေရှိသွားအဲအရှူမနှုံးနဲ့အရှူမနှုံးမှလည်းမမရှူသွားမမဆွဲသွားအဲဒီဝေဒနာကိုသမာဓိမှနိုင်တယ်ရှူတာသမာဓိရတယ်အဲအရှူကူပေးလိုက်တော့နာခိုးတာခွင့်ရသွားတယ် နာသီပြသိလိုက်ဝေဒနာသိလိုက်နာသီပြသိလိုက်ဝေဒနာသိတော့ကြတော့နာယုံနှစ်ပါးတစ်ခါတည်းဖြစ်ပြီးတစ်ခါတည်းချုပ်သွားတယ်အဲမချော့နဲ့တော့တကားကြီးကြီးဒီစိတ်ကတော့ကျင်နောက်စိတ်ကတော့တယ်ငါမဟုတ်ပဲသေခြင်းနဲ့သေရောဆိုတဲ့ဒီစိတ်ကိုထားလာမြမပြစ်လိုက်တယ်မပြောစရာကြီးမချော့ပါနဲ့ဓမ္မကြီးတွေမချော့နဲ့နော် တော်တော်ကြာသေတော့သေရမှာပဲဈေးရောက်ရင်လည်းသေမယ်အိရင်လည်းသေမယ်နောက်ဖေးသွားရင်လည်းသေမယ်အသေးတက်ဖို့ဟာကိုစိတ်ကလေးထားတတ်ဖို့ဟာကိုပြနေတာအဲကြိုးစားပါအသေးတက်ဖို့အရေးကြီးတယ်မလျှော့နဲ့မလျှော့နဲ့သရာအရေးကြီးပြီဒီစိတ်ကတော်ခြင်းနောက်စိတ်ကတော်တယ်သေခြင်းနဲ့သေရောဆိုတဲ့ဒီစိတ်ကိုဒါအခုနေသေရင်မမြတ်မြတ်တယ် အပေမကြတော့ဘူးလာမြမဖြစ်နဲ့နော်လာပြစ်လိုက်လို့ရှိရင်ကိုကျိုးနဲ့ရောဘာကြောင့်လဲတဲ့ဝေဒနာမဆုံးဘူးလေဝေဒနာမကုန်ဘူးလေဝေဒနာမကုန်ရင်တခါတည်းနေလို့လည်းမကောင်းဘူးရုပ်ဝေဒနာနာယုတ်ကပါတခါတည်းဖြစ်ပြီးတခါတည်းချုပ်သွားပြီဆိုလို့ရှိရင်စိတ်ကလေးနဲ့ကြည်လင်ပြီးစိတ်ဓာတ်သတိပ္ပာရောက်သွားတယ်အခုကာယသတိပ္ပာကနေပြီးဝေဒနာသတိပ္ပာနာပြောင်းတယ်အဲဝေဒနာသတိပ္ပာပြောင်းပြီးတော့စိတ် ဝေဒနာတွေကုန်ဆုံးသွားတဲ့အချိန်ကစိတ်ကလေးကတည်ငြိမ်ပြီးတော့ချမ်းသာနေတယ်စိတ်ဓာတ်သတိပ္ပံတစ်ချိန်တစ်ခါရောက်မှုတဲ့ပုံပေါ်တင်မဲ့အပေမကြတော့ဘူးစိတ်ဓာတ်သတိပ္ပံရောက်သွားပြီးဒုက္ခကုန်ဆုံးသွားပြီးစိတ်ကလေးတည်ငြိမ်ပြီးချမ်းသာပြီးသိရင်ပဲစိတ်နဲ့သိတော့မယ်ဆိုတာသိသွားပြီအော်သူသဘောကဒီစိတ်ကဇလတ်ကြီးကလက်ရတော့ပါပါလားအသိနဲ့နံလေးအပြင်ဘက်မထွက်အောင်နံလေးအပြင်ဘက်မထွက်စီနဲ့တရာအရေးကြီးတယ် ဝေဒနာခံစားရပြင်းပြင်းလေးရှိသွားကြောက်မဖြစ်ပါနဲ့လန်လည်းမဖြစ်ပါနဲ့ဝေဒနာခံစားရပြင်းပြင်းလေးရှိသွားပါသရာအရေးကြီးတယ်သရာအရေးကြီးပါတဲ့မသေးနိုင်ဘူးတော့တခါကြီးဒီတိုးစားလွတ်လို့ပြီးတဲတဲလေးတို့တော့လားအဲခန္ဓာကိုယ်စိတ်နဲ့လည်းသိစိတ်နဲ့ကြည့်လို့ချင်းခန္ဓာကိုယ်ကြီးလည်းတခါမြင်လာလိမ့်မယ် စိတ်အမြင်ခန္ဓာကိုယ်ကြီးပု္ပ္ပာကြီးပေါ်လာမယ်အယုစုကြီးပေါ်လာရင်ပေါ်လာမယ်ရေမျိုးကြီးစိုက်ခဲကြီးလိုဆူပွက်လာတာပေါ်ရင်ပေါ်မယ်အဲ့ဒီလိုပေါ်လာပြီဆိုရင်ဒီတဘွားထဲသွားမယ်နေပါတဏှာသတိအဲဝေဒနာကိုနားတယ်လို့မသိနဲ့တော့တကားကြီးဒီနာဤလက္ခဏာဘယ်လိုခံစားတယ်လို့ခံစားတဲ့သဘောလေးကိုသိပါနားတယ်ကြိုက်တယ်ထုံတယ်ကျင်တယ်လို့ဒီလိုမကျွနဲ့ဝေဒနာဒီနာနာဤသဘောဘာလို့တက်လဲသူသဘောလိုက်ကြည့် သူသဘောလိုက်ကြည့်လို့ချင်းခံစားတဲ့သဘောလေးတွေ့တယ်ဘယ်လိုခံစားသလဲတင်တာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ကြက်တာလည်းခံစားပူတာလည်းခံစားအေးတာလည်းခံစားလှုပ်တာလည်းခံစားရတာလည်းခံစားခံစားတဲ့သဘောလားရှိနားတယ်ကြိုက်တယ်ထုံတယ်ဆိုတာမရှိတဲ့တရားအဘုဒ္ဓစိတ်ရှိတာကရုပ်ဝေဒနာနာခံစားနေတယ်ခံစားတဲ့သဘောလားရှိနာသူမရှိကြိုက်သူမရှိထုံသူမရှိ အောက်ကိုမရှိပြတ်စုမရှိလက်မရှိကိုမရှိခေါင်းမရှိမိန်းမမရှိယောက်ျားမရှိရုပ်နဲ့နာနဲ့သာရှိရုပ်နဲ့နာနဲ့ကဘာလဲရုပ်ဝေဒနာနာခံစားနေတယ်အခုပြစ်ဆုံးပါနာယုတ်တာသိပါဩရုပ်နဲ့နာသာရှိပါလားနာဤလက္ခဏာဟာခံစားနေပါလားဘာခံစားတာလဲရုပ်ဝေဒနာခံစားတာအဲ့ဒီခံစားတဲ့သဘောလေးကိုဘယ်လိုခံစားတယ်လဲသဘောလေးလိုက်ကြည့်ဝေဒနာဘောကိုသဘောလေးကိုဆောင်းလိုက်ကြည့် နားတယ်ကြိုက်တယ်လို့များသွားမသိနဲ့သေရင်အဲ့ဒီစိတ်နဲ့သေရင်တော့ကြွားရောအပေလေးပါကြရောအပေလေးပါကြလိမ့်မယ်ဒီမျိုးကြီးကဒီမှာညင်းနေသိပ်ညင်းနေတယ်အဲညင်းနေသိပ်ညင်းနေတဲ့မျိုးကြီးတလိ္ဆာန်လေးအားကြီးညင်းတယ်အဲအဲ့တော့တလိ္ဆာန်လေးကလည်းပေါ်ပါပြီနဲ့ဒီမှာမြင်းနေနွားတွေစိတ်တွေအဲဝေဒနာနာတယ်ကြိုက်တယ်ထုံတယ်ကျင်းတယ်အောင့်တယ်လို့များသိလိုက်ပြီဆိုရင်သွားရောဗျာအဲဒီလိုမသိရဘူးနာဤလက္ခဏာဘယ်လိုခံစားရလဲဆိုတာခံစားတဲ့သဘောနာကိုသိရမယ်လက္ခဏာကိုသိရမယ် ကြိုးစားပါတရားအရေးကြီးနေတော့ဒကမာကြီးတွေလှမ်းရမပြည့်နဲ့ဝေဒနာခံစားရင်ပြင်းပြင်းလေးရှုဒကမာကြီးတော့မဟုတ်ဘူးနာသူလည်းမရှိဘူးအဲဘယ်ကနာတယ်ကြိုက်တယ်ဆိုတာမရှိတယ်တရားရုပ်ကဖောက်ပြန်ပြီးတော့ဝေဒနာတွေရုပ်ကဖောက်ပြန်နေတယ်နာကဝေဒနာခံစားတယ်မြင်နေတာကဒါကြအတုပကြီး ဒီသုံးဌာနကြီးကွဲနေပါလေအသားနဲ့မဟာဗုဒ္ဓကြီးတွေပါတပုပိတပုပြောင်းလဲပြီးတော့ဖောက်ပြန်တယ်နာနာဝေဒနာခံစားတယ်မြင်နေတာကြီးအာသုဘသဘောကြီးကွဲအောင်ကြည့်ငါဆိုတာဘယ်ကလာတာလဲနာနဲ့ရုပ်နဲ့သာရှိတယ်မရှိတဲ့တရားကိုအရှိမထင်နဲ့ဝေဒနာခံစားရင်ပြင်းပြင်းလေးရှင်တော်တကားကြီးတွေ ဝေဒနာကိုဥပါဒဖြစ်သွားမှဆိုလို့စိတ်တွေပြင်ပေးနေတာဝေဒနာခံစားရင်ပြင်းပြင်းလေးကျွဲတော့စိတ်ကလေးကနာရီကြတင်လိုက်ဖမသိဝေမသိဖမသိဝေမသိသားလိုက်လို့ချင်းဝေဒနာမသိတော့ဘူးဝေဒနာမသိပေနဲ့တော်ကြပွားသိတာပဲအဲ့တော့မှနံဖြစ်ဖြစ်တဲ့သဘောကိုသိလာတယ်ထားလို့မရဘူးကိုကနာရီကြထားလိုက်တယ်ခဏပဲတော်ကြဝေဒနာသွားသိလိုက်အဲ့တော့နံတရားဟာနာရီကြသိလိုက်ဝေဒနာသိလိုက်နာရီကြသိလိုက်ဝေဒနာသိလိုက်အော်နာကလည်းဒုက္ခနဲ့ဒုက္ခခံစားတယ်နာကလည်းသတ်သပါလား နာသတ္တဖြစ်သွားတဲ့တပြိုင်နက်တည်းဝေဒနာတွေကလည်းသတ္တဖြစ်သွားတယ်ဓာတ်ကြီးလေးပါမဟာဘုတ်ဓာတ်ကြီးလေးပါပြောင်းလဲနေတဲ့ရုပ်တွေကသတ္တမြင်းနေတဲ့အတုပါအယုစုကြီးကသတ္တအဲ့ဒီလိုသုံးဌာနကွဲပြီးဆိုလို့ရှိရင်ဖြင့်အဲနာရုပ်လည်းသိတယ်ရုပ်နာလည်းသိတယ်နာမရူပပြိဋိဒညာလည်းရတယ်ဟဲ့ကွဲအောင်ရှုသုံးဌာနကွဲအောင်ရှုကြည့်ပြောင်းလဲပြီးတော့ဖောက်ပြန်နေတဲ့မဟာဘုတ်ဓာတ်ကြီးလေးပါကသတ္တနာသီပြသီးလိုက်ဝေဒနာသွားသီးလိုက်နာနာသတ္တ မြင်နေတဲ့အတုပအယူစုကြီးကသတ်သအဲ့ဒီလိုသုံးဌာနကွဲအောင်ကြည့်အဲ့ဒီလိုကွဲအောင်ကြည့်မှသဘာဝကွဲခေါ်တယ်မြင်တာရုပ်သိတာနာလူတိုင်းပြည့်ခလေးလေးစင်ပေးတယ်ပြီးတယ်အဲသဘာဝကျွတ်နေတဲ့အချိန်ကသဘာဝကွဲအောင်အဲ့ဒီလိုကွဲနေပြီဆိုနာလူလည်းမရှိဘူးကြိုက်သူလည်းမရှိဘူးသတ်သစီသူ့သဘောသူသူ့လုံသူလုံနေကြကွဲအောင်ကြည့်ယုံနာကွဲရမယ်ကွဲရမယ်လို့ပြောတာဘယ်လိုကွဲမလဲယုံနာကွဲတာအော်နာကလည်းပဲနာတိယတိတယ်ဝေဒနာသွားတိနာကလည်းသတ်သပါလား မဟာဗုဒ္ဓကြီးတွေပါပြောင်းလဲဖောက်ပြန်နေတဲ့ရုပ်တွေကလည်းသတ်သပဲမြင်းနေတဲ့အယုစုကြီးအသုဘကြီးကလည်းသတ်သပဲဩသုံးဌာနကွဲနေပါလားဝေဒနာကိုသွားပြီးနာသိလိုက်တာကဘာလဲနာယုတ်အတုပယုတ်ကြီးကိုသွားပြီးသိလိုက်တာယုတ်နာအဲ့ဒီယုတ်နာလည်းသိတယ်နာယုတ်လည်းသိတယ်အဲ့ဒီလိုမှနာမာရူပပြိစေရညာအဲ့ဒီနာယုတ်ကိုကွဲပြီးအပိုင်းပြကွဲသွားမှဒါမှအပင်လွတ်တယ်ဗျာအနှုတ်မမလွတ်ဘူးဗျာနာရာကြီးကြီးလို့အပယ်မလွတ်ဘူး လူသေးလို့လူမဖြစ်ဘူးနာရာကြီးသီးလို့ကြိုက်တာကြီးသီးလို့အောက်နာကြီးသီးလို့ကြက်တာကြီးသီးလို့ပူတာကြီးသီးလို့အေးတာကြီးသီးလို့ဘာကိုသိရမလဲယုံနဲ့နာသိယုံနဲ့နာဘယ်လိုသိရမလဲနာဤလက္ခဏာခံစားတဲ့သဘောဘယ်လိုခံစားတယ်လဲဆိုတဲ့ဥစ္စာကိုကြောက်ကြည့်သဘောလေးကိုတင်တာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်ရင်းရိုင်းတာလည်းခံစားတယ်ခံစား ခံစားတဲ့သဘောတရားလေးပဲရှိခံစားပြက်ခံစားပြက်ခံစားပြက်ခံစားပြက်ခံစားပြက်ခံစားတဲ့သဘောတရားလေးပဲရှိဒါပဲရှိအဲနားတယ်ကြိုက်တယ်ဆိုတာမရှိတဲ့တရားနားတယ်လည်းမရှိဘူးကြိုက်တယ်လည်းမရှိဘူးထုံတယ်လည်းမရှိဘူးအောင့်တယ်လည်းမရှိဘူးပူသူမရှိအေးသူမရှိရုပ်နဲ့နာနဲ့ဒါပဲရှိရုပ်နဲ့နာနဲ့ကပါရုပ်ကလည်းသူ့သဘောနဲ့သူပြောင်းလဲနေဖောက်ပြန်နာကလည်းပြောင်းလဲပြီးခံစားခံစားတဲ့သဘောလေးလားတခုတည်းသိတာဘယ်လိုခံစားတယ်လဲဆိုတော့လိုက်လျှောက်ကြည့် ဗလာအရေးကြီးတယ်စိတ်စိတ်ကတော်ရင်နောက်စိတ်ကတွန့်တယ်ဝေဒနာခံစားရင်ပြင်းပြင်းနဲ့ရှူသွားအတုပကြီးမြင်တဲ့ပုဂ္ဂိုလ်အတုပသဘောတရားကြီးကိုကြည့်ဘယ်လိုပြက်တယ်လဲအတုပကြီးဘယ်လိုပြောင်းပြီးပြက်နေတယ်လဲအသင်းတွေမြင်တဲ့ပုဂ္ဂိုလ်လည်းဘယ်လိုပြောင်းလဲနေတယ်လဲဝေဒနာတွေသိတဲ့ပုဂ္ဂိုလ်လည်းဘယ်လိုနာခံစားတယ်လဲခံစားတဲ့သဘောလေးကိုဘယ်လိုခံစားတယ်လို့သဘောလေးကိုလိုက်ကြည့် ရှုတတ်အောင်လို့အစင်းတွေပေါ်လာရင်ရှုဖို့သံဌာနတွေပေါ်လာရင်ရှုဖို့ဝေဒနာပေါ်လာရင်ရှုဖို့အဲ့ဒီရှုပုံတွေကိုပေးနေတာအတုပပေါ်လာရင်တဏှာသမယ်ဝေဒနာပေါ်လာရင်ဒိဋ္ဌိသမယ်မကြော့နဲ့တော့တက္ကမကြီးတွေတက္ကကြီးတွေမကြော့နဲ့တော့အသက်တွေကလည်းကြီးနေပြီသင်ညာခြေတော်ကတစ်ဖက်ကရောက်နေပြီ နောက်တစ်ဖက်ချလိုက်ရင်သွားရောသင်ချိုင်းကိုအဲပု္ပ္ပာရောက်တော့မယ်အဲသေတတ်ဖို့ဟာကိုအလေးအကျင့်လုပ်တာအဲစိတ်ကလေးတွေထားတတ်ဖို့နိုင်အောင်လက်နဲ့ကောင်းလေးချထားကြပတင်းကားနေစတင်းကားနေဆောက်လုံးမျိုးတွေအဲပတင်းကားနေဆောက်လုံးမျိုးတွေစတင်းကားနေမှမရှိဘူးတော့ကြလူစိုးတွေဝင်ပြီးတော့တကသနာနဲ့ပြလို့သေးကုန်မယ်ကိုကလက်နဲ့တုံထား ဝေဒနာတစ်ခုပေါ်လာရင်နာဤလက္ခဏာခံစားတဲ့သဘောဘယ်လိုခံစားရလဲဆိုတာသဘောတွေကိုလိုက်ကြည့်ဝေဒနာဘောကိုနာဤလက္ခဏာကိုခံစားမှုသဘောကိုလိုက်ရအောင်နာနာရာကြီးကိုမလိုက်နဲ့ကြိုက်တာကြီးကိုမလိုက်နဲ့ပူတာကြီးကိုမလိုက်နဲ့အကျိုးတရားကြီးကဘာလားသံသရာလားစသဖြင့်တွေကသိတဲ့အသည့်အဲ့ဒီအသည့်ကဒီအသည့်ကပြောက်မှာမဟုတ်တော့ဘူးအကျိုးတရားကြီးကိုသိနေတာဒိဋ္ဌိလည်းမပြုတ်ဘူးအဲဒီအကျိုးတရားချုပ်သွားအောင်အကြောင်းကိုသတ်ပလိုက်တော့အကျိုးတရားနောက်မဖြစ်တော့ဘူးဒီခန္ဓာ၅ပါးမဖြစ်တော့ဘူး တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့လို့များသွားမသိနိုင်နဲ့အကျိုးတရားကြီးလူတိုင်းလူတိုင်းသိတာဒီအသိမျိုးကလူတိုင်းလူတိုင်းသိတာအကျိုးတရားကြီးကိုသိတာအကြောင်းကိုသတ်ရမယ်ဝေဒနာတစ်ခုပေါ်လာရင်နာကိုသတ်ဘယ်လိုနာခံစားတယ်လဲဆိုခံစားတဲ့သဘောလေးကိုလာလိုက်ပြီးအဆုံးလိုက်ကြည့်တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့ပူတဲ့အေးတဲ့လှုပ်တဲ့ရွာတယ်လို့မသိနဲ့နာဤလက္ခဏာဝေဒနာဒီနာနာဤသဘောဘာလို့တက်လဲခံစားတယ်ဘာတွေခံစားတယ် တင်တာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်ကျင်တာလည်းခံစားတယ်အောင့်လာတာလည်းခံစားတယ်ကြိုက်လာတာလည်းခံစားတယ်ကြက်တက်လာတာလည်းခံစားတယ်ချွေးတွေပြလာတာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်တွန်းတာလည်းခံစားတယ်ငြိမ်သက်နေတာလည်းခံစားတယ်နာဣတခဏခံစားတာပဲရှိနာတယ်ကြိုက်တယ်ဆိုတာမရှိတဲ့တရားပြညာတရား သိတဲ့တရားကပြစ္ဆုတ်ပံတရားကဘာတရားလဲနာဤလက္ခဏာပရခံစားတာပရမတရားနာပရမရုပ်ပရမဒါရရှိပညာတရားမရှိတဲ့ပညာတရားကြီးကိုမသိပါနဲ့ရှိတဲ့တရားကိုသိပါနာရဲကြိုက်တယ်ထုံတယ်ကျင်တယ်ဆိုတာခလေးလေးလည်းသိတယ်အဲခလေးလေးလည်းသိတယ်လူကြီးလည်းသိမယ်ဆိုလို့ရှိရင်ဘာထူးသိလဲတရားထိုင်ဖို့အလေးအကျင့်အကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကိုပြောင်းအခုကတည်းကအလေးအကျင့်ဝစီပေါ်လောက်ကြသေတော့သေရမှာပဲဘယ်တော့သေရမလဲ ဒီကနေ့သေမလားနတ်ဖာသေမလားလမ်းသွားရင်သေမလားယထာစီးရင်သေမလားတောင်းရလုံရင်သေမလားသေတော့သေရမယ်သေပင်သေရညတော့လေအတိလေးနဲ့သေရလို့ရှိလို့ရှိရင်မြတ်တယ်အသိမရှိဘဲနဲ့သေရလို့ရှိရင်အဝိဇ္ဇာစိတ်တွေနဲ့သေရမယ်ဆိုရင်ကိုကျွန်းနေမယ်အဲ့ဒါကြောင့်မလို့အကုသိုလ်စိတ်အဝိဇ္ဇာစိတ်တွေဖယ်ပြီးဝိဇ္ဇာစိတ်ကလေးနဲ့သေကြပါလို့အသိလာပြီးတော့တောင်းတွင်းကြီးမျိုးကိုပေးတာကြိုးစားပါသရာအရေးကြီးတယ်စိတ်ကတော်ခြင်းနောက်စိတ်ကတွန်းတယ်သေခြင်းနဲ့သေရောဆိုတဲ့ဒီစိတ်ကိုထားပါ လှမြမပြစ်လိုက်ပါနဲ့ရုပ်ဝေဒနာမကုံမချင်းမထားနဲ့တထိုင်ရင်းနဲ့အပယ်လေးပါလွတ်မြောက်အောင်လို့ပေးတာအသေးတတ်ဖို့ပေးတာဒီရုပ်ဝေဒနာသေးသေးတာနိစေတဲ့ဒီဝေဒနာလာမယ်ဒီဝေဒနာလာပြီဆိုရင်ငါတော့တော်အောင်မယ်လို့ရပါလားပြင်လိုက်အောင်မယ်လို့ရပါလားကိုယ်တွေပူးလာပြီကိုယ်တွေပူးလာတော့မပူနဲ့ကွယ်တောင်းပါစီတန်းရပါလားဖောပြီးသေးတော့မယ်အာဘောကကြက်ပြီးသေးတော့မယ်ဖောလိုက် မဖောပါနဲ့ကွယ်လို့တောင်းပါလို့ရမလားမေးခိုင်ပြီးတောက်တင်သေးရမယ်ဆိုမတင်းနဲ့ကွယ်မခိုင်ပါနဲ့အုပ်ဝဲလို့ရမလားအခုကတည်းကအဆုံးလိုက်ကြည့်သဘောကိုဆုံးအောင်ခဏသေးကြည့်အဲဒီလိုမှသေတတ်တယ်ဒါကြောင့်မို့စိတ်တွေပြင်ပေးနေတာအကုသိုလ်စိတ်အပယ်လေးပါးကြားမဲ့စိတ်ကဒီစိတ်တင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့လို့ဒီလိုသွားသိလိုက်ပြီဆိုရင်အပယ်ကြောက်အပယ်ကြားဒီလိုမသိဘဲနဲ့ဝေဒနာတစ်ခုဖြစ်လာတယ်ဓာတ်နဲ့ခုတ်လိုက်မယ်လှမ်းနဲ့ထိုးလိုက်မယ်တခါတည်းသဏ္ဍာန်နဲ့ပြစ်လိုက်မယ် အဲဆိုလို့ရှိရင်ကိုယ်တွေပူလာမယ်အေးလာမယ်ချုပ်လာမယ်တခါလဲဆိုလဲနာဤလက္ခဏာခံစားတာပဲတခုတည်းသိတာအဲအသိတလုံးရပါလိကြိုးစားပါတရာအရေးကြီးတယ်နော်လာမြမပြင်းနဲ့နော်တခါကြီးတွေအသက်တွေကလည်းကြီးနေပြီအဲအသက်ကြီးလို့ကံပေါ်အောင်လုပ်ကြဘာကံပေါ်အောင်လဲတဲ့ကုသိုလ်ကံပေါ်တော့ ကျင့်တာအခုကျင့်တာလည်းအရိယာများမှကျင့်နိုင်တာအရိယာမဟုတ်တဲ့ပုထုဇဉ်တရားတခါတည်းကိုဒီမဲ့ကျင့်တဲ့ပုံကိုယ်တွေဟိုတည်းပြောသေးတယ်ဗျအယူတွေပါကွာမလုံတဲ့ပုံကိုယ်တွေကပြောတာနော်မလုံတဲ့ပုံကိုယ်တွေအယူတွေပါကွာအခုလုံတဲ့ပုံကိုယ်တွေကအယူအယူတွေကဟုတ်တယ်ဗျဒါကြောင့်ပို့ပြီးတော့ယူကြယူတာပေါ့ရုပ်တွေဖောက်ပြန်ကုန်တာကိုနှက်တွေကြမျက်ရည်တွေကြမတိမတန်ဒုက္ခသစ္စာကြီးခံရတယ်အဲဖရာလည်းဒီလိုကျင့်သွားတယ်ဒကမာကြီးတွေလည်းဒီလိုပဲကျင့်ဒကာကြီးတွေလည်းဒီလိုပဲကျင့် ဒီလိုရှင်းတဲ့ပုံကိုယ်တွေဖျားနောက်လိုက်ရမကျင့်မကြမအားမအားထုတ်တဲ့ပုံကိုယ်တွေကတော့ဖျားနောက်မလိုက်ရဘူးအပယ်ဆင်းမယ်အဲ့ဒါစိတ်လာချဒီသာသနာကြီးနဲ့ကြုံကြိုက်တဲ့အချိန်ကမကျင့်မကြမအားထုတ်ပဲနဲ့နေတဲ့ပုံကိုယ်မှန်သမျှတော့အပယ်လေးပါးကြီးပဲဒါကြောင့်အပယ်လေးပါးများဗျာပေါ်လိုက်တာဒီခွေးတွေဝက်တွေနွားတွေကြက်တွေဘဲတွေထိတ်တွေအဲမြင်းတွေရေထဲကငါးတွေဘလူတွေလဲတဲ့အဲ့ဒါအပယ်လေးပါးကြပြီးတော့နေတဲ့ဟာတွေမကျင့်တဲ့ပုံကိုယ်တွေအဲ့ဒါကြိုးစားကြသလားရှိဆုံး သရာစိတ်တင်စိတ်စိတ်ကတော်ခြင်းနောက်စိတ်ကတွန်းတင်အယိုးကြည်ကြည်ရေခါသေခြင်းနဲ့သေရောဒီစိတ်ကိုထားလှမ်းမြမပြည့်နဲ့တော့ဓမ္မကြီးတွေဒီရုပ်ဝေဒနာကိုအဆုံးလိုက်ကြည့်ဝေဒနာဘောကိုနာရဲကြိုက်တယ်လို့မသိနဲ့နာဣလက္ခဏာခံစားတဲ့သဘောလေးဘယ်လိုခံစားတယ်လဲဆိုတာခံစားတဲ့သဘောလေးကိုဆုံးလိုက်ကြည့်လှမ်းမြမပြည့်ပါနဲ့သမျောစရာကြီးဒီချိန်ရောက်လာမှတော့မလှမ်းပါနဲ့ စိတ်စိတ်ကတော်ခြင်းနောက်စိတ်ကတွန်းတယ်အယုတ်ကြီးကြီးခါလူသိရင်သိမသိတရားရဆိုတဲ့ဒီစိတ်ကိုထားပါဒကာဒကမအများအဝေးကြီးကလာပြီးအပင်မခါပြီးတော့ပြနေတာဘာကြောင့်လဲအပင်လေးပါလွတ်မြောက်အောင်လို့အဲဒကာဒကမအများကလည်းသရာရှိဖို့အရေးကြီးတယ်သရာမရှိလို့ရှိလို့ရှိရတော့အပင်မလွတ်ဘူးဗျာကြိုးစားတော့ဒကာကြီးတွေလှမ်းမြမပြစ်နဲ့ ရုပ်ဝေဒနာဆော့အောင်လိုက်မိုးလင်းသွားပြီစီဥပဇင်းတို့ကလည်းမိုးလင်းပြမှာအဲဒီတော့မိုးလင်းအောင်ဒီမဲ့ပြနေတယ်ပြမယ်ဒကာကြီးတွေကသရာကြီးကြီးတယ်ကြိုးစားပါဒီစိတ်ကတော်ရင်နောက်စိတ်ကတော်တင်သေခြင်းနဲ့သေရောဆိုတဲ့ဒီစိတ်ကိုထားငါများမပြစ်လိုက်နဲ့ ဝေဒနာကိုနာတယ်ကြိုက်တယ်လို့များဒီလိုဘဝမသိနဲ့ဒီလိုသိတာကသန္တရာလာဇန်ပြည့်တဲ့ကနာလိုက်တာကြိုက်လိုက်တာထုံလိုက်တာကျင်လိုက်တာအောင်းလိုက်တာဒီလိုသိလာတာဒီအတိမျိုးကတော့တရားထိုင်နေဒီအတိမျိုးသိနေလို့ကတော့ဒိဋ္ဌိမပြုတ်ဘူးဗျာအပယ်လည်းမလွတ်ဘူးဗျာဘာကြောင့်မလွတ်လဲဒိဋ္ဌိမပြုတ်လို့အဲအမှန်တရားယုံနာကိုသိတာမဟုတ်ဘူးနာရာကြီးသိတာကြိုက်တာကြီးသိတာအဲ နားတယ်ကြိုက်တယ်ထုံတယ်ဆိုအောင့်တယ်ဆိုတဲ့ဒါကြီးသိနေတာအဲဒိဋ္ဌိကြီးရှိတဲ့သမာဓိကိုသိဖို့အရေးကြီးတယ်သမာဓိကဘာလဲယုတ်နဲ့နာယုတ်နဲ့နာကဘာလဲယုတ်ဆိုတဲ့သဘောတရားကပြောင်းလဲဖောက်ပြန်တယ်နာဆိုတဲ့သဘောကပြောင်းလဲညှုပ်ပြီးခံစားတယ်နာယုတ်နှစ်ပါးတစ်ထပ်ပြီးဖြစ်နေတဲ့ဥစ္စာဝေဒနဲ့ခန္ဓာပဲရှိတယ်အဲဒါဝေဒနဲ့ခန္ဓာပြီးဝေဒနာရီနာနာဤသဘောဘာလောက်တတ်တယ်လဲသူ့သဘောလေးကိုလိုက်ကြည့် သူ့သဘောလေးလိုက်ကြည့်လို့ချင်းတွေးနိုင်မယ်ခံစားတဲ့သဘောလေးကဘယ်လိုခံစားနေလဲဆိုတာနာသီပြသီးလိုက်ဝေဒနာသီးလိုက်တင်နာလေးသီးလိုက်တောင်းနာလေးသီးလိုက်စီစလုံးသီးလိုက်ဒူးကောင်းသီးလိုက်ပေါင်သီးလိုက်တင်ပါသီးလိုက်ခါသီးလိုက်နာလေးသီးလိုက်ဒီလိုသိနေတာအဲ့ဒါလိုက်ခံစားနေခံစားတဲ့သဘောတစ်ခုတည်းလားသိလာမြမဖြစ်နိုင်နဲ့အယိုးချီချီအေးခါသေခြင်းနဲ့သေရောဆိုတဲ့ဒီစိတ်ကိုထားသရာပဲဝေဒနာပြင်းပြင်းလေးရှိသွားတထိုင်နဲ့လွတ်တယ် တခါကျော်သွားပြီဆိုရင်နောက်ကိုမကြောက်တော့ဘူးဒီဝေဒနာကိုလာမပြစ်နဲ့သရာအရေးကြီးတယ်နော်ရှေ့စိတ်ကတော်ခြင်းနောက်စိတ်ကတွန်တယ်သေခြင်းနဲ့သေရောဆိုဒီစိတ်ကိုထားပါမကြောနဲ့နော်တခါကြီးဒီအဲကြိုးစားပါသရာအရေးကြီးတယ်နော်မသေးလဲမသေးနိုင်ဘူး သဘောလေးကိုလိုက်ရမှာဘယ်သဘောလဲနာဤခံစားတဲ့သဘောလေးကိုဘယ်လိုသူသဘောနာခံစားရတယ်လဲဆိုတော့ခံစားတဲ့သဘောလေးကိုလိုက်ကြည့်ခံစားတာကိုသာသိဝေဒနာကိုသွားပြီးမသိနဲ့နာဤခံစားမှုသဘောသာသိတာတင်းနေတောင်းနေထုံနေကျင်းနေလို့ဒီလိုမသိနဲ့ဒီလိုသိတာကတော့လူတိုင်းသိတာအကျိုးတရားကြီးကိုသိတာကြိုးစားပါ ရာအရေးကြီးပြီစိတ်စိတ်ကတော်ခြင်းနောက်စိတ်ကတွန်းတင်သဘောကိုဆောင်းလိုက်ကြည့်ပါမသိနိုင်ဘူးနော်ဓမ္မကြီးတွေသရာပဲသရာပဲမသိနိုင်ဘူးကြောင်းတိုက်သူစိတ်ကိုစိတ်ပဲအဝိဇ္ဇာနဲ့ဝိဇ္ဇာနဲ့စစ်တိုက်တာမခံနိုင်ပါဘူးလို့လှမ်းပလိုက်ပြီဆိုလို့ရှိရင်အဝိဇ္ဇာကအာသာသွားပြီဝိဇ္ဇာကျုံပြီ ဒီရုပ်ဝေဒနာကြော်သွားပြီချုပ်သွားပြီကုန်သွားပြီစိတ်ကလေးတည်ငြိမ်သွားပြီချမ်းသာသွားပြီဆိုရင်စိတ်ဓာတ်တရိပ္ပာအဲ့ဒီခဏသိကြည့်ပြီးသေတတ်ပြီအပယ်လည်းလွတ်ပြီပရမသစ္စာလည်းပြည့်ပြီသေတတ်တာကိုဩငါသိရင်ဒီရုပ်နဲ့ဒီနာဒီလိုပဲဖြစ်တာပဲဒီလိုပဲငါအသိနဲ့ကပ်ပြီးတော့အကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်တင်ပြီးငါသေရတော့မှာပါလားဆိုတော့ဝိဇ္ဇာညာရကြိုးစားပါ တရာအရေးကြီးတယ်နော်လာမြမပြည့်နဲ့စိတ်စိတ်ကတော်ခြင်းနောက်စိတ်ကတွန်းတယ်အယုစီစီညီခန့်ခါပေးခြင်းနဲ့ပေးရောဟဲ့ဒီသရာစိတ်ထားပါသရာရှိရင်ဖျားဖြစ်တယ်လာမြမပြစ်ပါနဲ့ကြိုးစားပါစိတ်စိတ်ကတော်ခြင်းနောက်စိတ်ကတွန်းတယ်နာမဘုတ်ပဲယုံနဲ့နာနဲ့သာရှိတယ် ရုပ်နဲ့နာနဲ့ကရုပ်ဝေဒနာနာခံစားတယ်ခံစားတဲ့သဘောတရားလေးကိုဘယ်လိုခံစားတဲ့သဘောလေးကိုလိုက်ကြည့်သဘောဟုတ်မှတော့ကုန်ရုပ်ကိုလိုက်ပြီဆိုရင်ဘယ်လိုပြောင်းလဲနေသလဲဝေဒနာကိုလိုက်ရင်ဘယ်လိုရုပ်ကိုလိုက်တော့မှဆိုပြောင်းလဲတဲ့သဘောလေးကိုကြည့်နာကိုလိုက်လို့ရှိရင်ခံစားတဲ့သဘောလေးကိုကြည့်ဘယ်လိုခံစားသလဲနာကိုလိုက်ရင်ခံစားတဲ့သဘောကိုကြည့်ပါသဘောလေးလိုက်ပါရုပ်ကိုလိုက်လို့ရှိရင်ပြောင်းလဲတဲ့သဘောဘယ်လိုပြောင်းနေလဲသဘောလေးကိုလိုက်ကြည့် ကြိုးစားပါတထိုင်နေနဲ့ရတယ်နော်တရားကြီးတွေသရာရှိရင်မလျှော့နဲ့အယိုးကြည်ကြည်အေခါလူသိရင်သိမသိတရားရဆိုတဲ့ဒီစိတ်ကိုထားအဲဝေဒနာသဲကြီးခါနိဗ္ဗာန်ရဘယ်သဲကြီးခါမှနိဗ္ဗာန်ရမှာအစ္ဆတသဏ္ဍာအတွင်းအစ္ဆတသဏ္ဍာဓာတ်ကြီးလေးပါဖောက်ပြန်လာတဲ့ရုပ်ဝေဒနာတွေကိုသဲကြီးခံပြီးတော့သဘောလေးကိုဆုံးအောင်လိုက်ကြည့်မှအဲ့ဒါမှနိဗ္ဗာန်ရကြမယ် အတွင်းလောကဓာမနိုင်လို့ရှိရင်အပြင်လောကဓာမလို့လေတိုက်မခံနိုင်ဘူးအတွင်းလောကဓာကိုသိကြီးခံပြီးတိုက်မှသဘောပေါက်သွားမှအပြင်လောကဓာကြတော့သဘောပေါက်အဲအတွင်းလောကဓာကိုနိုင်အောင်တိုက်လိုက်ပြီဆိုလို့ရှိရင်အပြင်လောကဓာရေပဲအဲလာမြမပြည့်နဲ့တော့တကားကြီးတွေကြိုးစား လေးပုံပုံရင်သုံးပုံလွန်မြောက်လာပြီတပုံပဲကြံတော့တယ်မသိနိုင်ဘူးဒီလောက်သဲကြီးခံပြီးလာတဲ့ဥစ္စာပဲသုံးအောင်လိုက်ကြည့်သုံးအောင်လိုက်ကြည့်ကြံတော့လဲတဲ့ဝေဒနာဘောကိုနာဤခံစားမှုသဘောကိုသိစိတ်ပြောင်းတာနာတယ်လို့မသိနဲ့နာတာကနေပြီးတော့ခံစားတဲ့သဘောလေးကိုစိတ်ပြောင်းထားတာအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်စိတ်အလုပ်တွေ အကုသိုလ်စိတ်ဆိုတဲ့ဥစ္စာကတင်းနေတောင်းနေထုံနေမခံနိုင်ပါဘူးဆိုတဲ့ဥစ္စာအဲ့ဒါအကုသိုလ်စိတ်ကုသိုလ်စိတ်ဆိုတာကနာနဲ့ယုတ်နဲ့ပဲရှိယုတ်နာဘောကိုသိနေတာ ကြိုးစားပါမလှန်ပြင်းနဲ့တော့ဓမ္မကြီးတွေအဲလှန်ပြလိုက်ရင်သမျောစရာကြီးဗျာအပယ်လေးပါးကလွတ်မြောက်အောင်တိုက်ပါအဲလှန်ပြလိုက်လို့ရှိရင်ဝေဒနာမကုန်မဲနဲ့ဆိုသဘောမဆုံးတော့ဘူးဒိဋ္ဌိကြီးတဲ့တဏှာကြီးဝေဒနာကုန်သွားပြီဝေဒနာချုပ်သွားပြီနာယုံနှစ်ပါးတစ်ထပ်တိဖြစ်ပြီတစ်ထပ်တိကုန်သွားပြီ နာဤလက္ခဏာခံစားမှုသဘောလည်းမရှိတော့ဘူးဆိုလို့ရှိရင်အပယ်လေးပါတော့ဒီမှာအိုးစားကွဲပြီတခိုင်နဲ့လွတ်တယ်သေရင်ဒီစိတ်နဲ့သေကြရုပ်ဝေဒနာသေလို့ရှိရင်ဒီဝေဒနာဒီလိုပဲဖြစ်လာပြီဒီလိုပဲပြက်တယ်ဒီအတိုင်းပဲအခုကခဏသေကြည့်တာအသေးတက်ဖို့ဟာကိုကျင့်နေတာကြိုးစားပါလာများတော့မပြည့်နဲ့နော် ဒီစိတ်ကတော်ခြင်းနောက်စိတ်ကတော်တယ်သေခြင်းနဲ့သေရောဒီစိတ်ကိုထားသရာပဲရှော့မပေးနဲ့အခုကပါလဲသက်ကအိမ်နဲ့တိုက်တယ်မလဲနိုင်ဘူးလားသက်ကအိမ်နဲ့တိုက်တယ်ဆိုတဲ့ဥစ္စာလူပြည်ကြီးကနေပြီးနတ်ပြည်နဲ့လဲမှာအပယ်နဲ့နတ်ပြည်နဲ့လဲတယ်သက်ကအိမ်ဆိုရင်တစ်နှစ်တစ်ချိန်တစ်ချိန်မိုးနေရတယ် တိုက်အိဆိုရင်မမိုးရတော့ဘူးအဲ့ဒါကြိုးစားပါသရာအရေးကြီးတယ်ရှင်းစိတ်ကတော်ခြင်းနောက်စိတ်ကတော်နေငါမှမဟုတ်ပဲရုပ်ကပြောင်းလဲဖောက်ပြန်တယ်နာကပြောင်းလဲညှုတ်ပြီးခံစားတယ်နာဤသဘောတရားနာဤလက္ခဏာခံစားတဲ့သဘောတရားလေးသာရှိပါလားဆိုပြီးခံစားတဲ့သဘောလေးကိုကြည့်ဘယ်လိုခံစားတယ်လဲသဘောကိုလိုက်ပါသဘောတရားလေးကို သဘောကိုလိုက်ကြည့်ပါဝေဒနာနှုံးလို့ရှိရင်သဘောကိုမိပြီဝေဒနာမခံနိုင်မရနိုင်ဖြစ်လည်းမျိုးပြင်းပြရှုအဲ့ဒီကြောင့်ဝေဒနာခံနိုင်ရင်ရှိရင်သဘောလေးကိုလိုက်ပညာဖြစ်အောင်ရုပ်ကိုလိုက်လို့ရှိရင်ဘယ်လိုတစ်ခုပြီးတစ်ခုပြောင်းလဲတယ်လဲနာမ်ကိုလိုက်လို့ရှိရင်ဘယ်လိုခံစားတယ်လဲပြောင်းလဲတဲ့သဘောတရားရယ်ခံစားတဲ့သဘောတရားရယ်ဒါကလိုက်ကြည့်သဘောကိုလိုက်ရမှာသဘောဟုတ်ပါလောဘ ကြိုးစားပါသလားအရေးကြီးတယ်နော်မသေးနိုင်ဘူးဒီလောက်သဲကြီးခံပြီးတိုက်နေတဲ့ဥစ္စာပဲရေစိတ်နဲ့နောက်စိတ်တော့မှသရာအရေးကြီးတယ် ဓမ္မကြီးတွေလှမ်းများမပြည့်နဲ့တော့အသက်တွေကလည်းကြီးနေပြီသင်ညာနီးနေပြီကံကုန်တော့မယ်6နာရီထိုးတော့မယ်နေဝင်တော့မယ်အဲ9နာရီခွဲနေပြီဗျာ9နာရီခွဲနာရီဝက်ပဲလို့တော့တယ်ဓမ္မကြီးတွေဓမ္မကြီးတွေ6နာရီထိုးရင်နေဝင်တော့မယ်နေဝင်ရင်ကုသိုလ်ကအရှိကုန်အမောင်းအလင်းရောက်တာကနေပြီးအမောင်းတာရောက်ပြီ အဲ့တော့အခုကတည်းကအသေးတက်ဖို့ဟာကိုကြိုးစားပြီးတော့သေခြင်းနဲ့သေရောဆိုပြီးတော့ဒီရုပ်ဝေဒနာကိုအဆုံးတိုက်တာဝေဒနာကိုလည်းဒီမဲ့အကုသိုလ်အသိအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကိုပြောင်းတာဝေဒနာကိုနာကိုလိုက်နာဤလက္ခဏာခံစားတယ်ဘယ်လိုခံစားတယ်လဲဆိုခံစားတဲ့သဘောလေးကိုလိုက်ကြည့်နာရာကြီးကိုမသိနဲ့ကြိုက်တယ်ကြီးကြိုက်တာကြီးကိုမသိနဲ့ထုံတာကြီးကိုမသိနဲ့အောင့်တာကြီးကိုမသိနဲ့ကြက်တာကြီးပူတာကြီးကိုမသိနဲ့ နာဤလက္ခဏာခံစားတဲ့သဘောလေးကိုသာသိတာဘယ်လိုခံစားတယ်လဲဆိုတာသဘောလေးကိုလိုက်ကြည့်အသိနေမြင်နေမယ်ဆိုလို့ရှိရင်ပြောင်းလဲတဲ့သဘောလေးကိုကြည့်သံဌာနတွေပေါ်နေပဲဘုန်းကြီးတွေရသေးတွေဓမ္မတွေဒကာတွေပေါ်နေမယ်ဆိုအတုကနှလုံးသွင်းလိုက်ဩဒကမပဲဒကာပဲမရှိပါလားဖိုးစုတော်ပဲရသေးပဲမရှိပါလားဘုန်းကြီးပဲမရှိပါလားအတုကတရားအယုစုတွေပဲ အဲပြည့်စည်ညွှန်ရမယ်တရားတွေပဲအနှစ်သာရမရှိတဲ့တရားပဲနှလုံးသွင်းမှာသာဌာနပေါ်လာရင်ဝေဒနာပေါ်လာဝေဒနာလိုက်နေလို့ရှိရင်နာဤလက္ခဏာခံစားတဲ့သဘောလေးကိုလိုက်ကြည့်တရားအကြီးကြီးတာပေါ့ဒီအဲလူပြည်နဲ့နတ်ပြည်နဲ့မလဲနိုင်ဘူးလားလူဤလူဒီမှာလူရဲလို့လာပြစ်ကြဗျာလှုပ်လိုက်ရတဲ့အလုပ်တွေဈေးရောက်လိုက်ရတာ ရာခင်းတွေလှုပ်လိုက်ရတာပဲခင်းတွေအဲနတ်ပြည်ကြရင်ပဲခင်းမလုပ်ရပါဘူးဗျာအရိယာနတ်ကြီးဖြစ်သွားပြီဆိုရင်ပဲခင်းမလုပ်ရပါဘူးဈေးတွေလည်းထိုင်မရောက်ရပါဘူးအလိုအလျောက်သူ့ဟာသူဖြစ်နေပါတယ်အဲဒါကြောင့်မလို့ဒီလူပြည်ကြီးလူလောကကြီးနေရတဲ့ဥစ္စာဒုက္ခကြီးပဲအဲအဲဒါကြိုးစားပါသရာအကြီးကြီးပါတယ်စိတ်စိတ်နဲ့နောက်စိတ်တော့အယုတ်ချီချီရေခါလူသိရင်သိမသိတရားရဟဲ့ဆိုတဲ့ဒီစိတ်ကိုထားပါ သရာပဲသိလည်းမသိနိုင်ဘူးသဘောလေးကိုလိုက်ကြည့်ဝေဒနာနာဘယ်လိုခံစားတယ်ဆိုတော့ခံစားတဲ့သဘောလေးကိုလိုက်ကြည့်သဘောဟုတ်မှလောကုတ္တရာသဘောမှမမြင်လို့ရှိရင်ဘယ်ကလာပြီးလောကုတ္တရာတရားရနာဤသဘောကိုကြည့်ရမယ်ရုပ်ဤသဘောကိုကြည့်ရမယ် နာဤသဘောကဘာလောက်တတ်တယ်လဲရုပ်ဤသဘောကသူကဘာလောက်တတ်တယ်လဲရုပ်ဤသဘောကတစ်ခုပြီးတစ်ခုပြောင်းလဲနေတယ်နာဤသဘောကတစ်ခုပြီးတစ်ခုပြောင်းလဲခံစားတယ်ခံစားတဲ့နာလက္ခဏာပြောင်းလဲဖောက်ပြန်နေတဲ့ရုပ်လက္ခဏာဒါပဲရှိသဘောလေးကိုလိုက်ကြည့်ပါလောကတလောကလုံးရုပ်လက္ခဏာနာလက္ခဏာရုပ်သဘာဝနာသဘာဝရုပ်သဘောနာသဘောဒါပဲရှိလောကတလောကလုံးဒီပြင်ဘာမှမရှိဘူးထင်းနေတာမိမပဲယောက်ျားပဲ လက်ပဲခြေပဲကိုယ်ပဲဆိုတာသိတိကြီးနှလုံးသွင်းပံပါတယ်အယိုကြည်ကြည်ရေးခါပေးခြင်းနဲ့ပေးရောသဘောလေးကိုဖောင်းလိုက်ကြည့်ပေးလည်းမသိနိုင်ဘူးသဘောဟုတ်မှလောကုတ်တရားဗျာအဲတခါကြီးကြီးလှမ်းများမပြည့်နဲ့နော်ဖောင်းလိုက်ကြည့်သဘောကိုဖောင်းလိုက်ကြည့်ရမှာ ဘယ်သဘောကိုဆုံးအောင်လိုက်ကြဝေဒနာတစ်ခုပေါ်လာရင်နာဤခံစားမှုသဘောဘယ်လိုခံစားတယ်လဲဆိုဆုံးအောင်လိုက်ကြကြောက်မပေးနဲ့အဝိဇ္ဇာနဲ့ဝိဇ္ဇာနဲ့စစ်တိုက်တာပဲအဝိဇ္ဇာအကျုံးမပေးနဲ့ဝိဇ္ဇာကအနိုင်ယူပါရုပ်ဝေဒနာကုန်ဆုံးသွားပြီခံစားတဲ့သဘောဆုံးသွားပြီဆိုလို့ရှိရင်အဲအဝိဇ္ဇာကျုံးပြီဝိဇ္ဇာကနိုင်ပြီအဲသေဃာတိစေစေအဝိဇ္ဇာနဲ့ဝိဇ္ဇာနဲ့စစ်တိုက်ရတာပဲ ဝိဇ္ဇာကအာသာရင်သုခတိဘုံနတ်တိ၆ဌာသုံးစားမယ်အဝိဇ္ဇာကနားတယ်ကြိုက်တယ်လို့အဝိဇ္ဇာကအာသာပြီးတော့အပေကြပါလို့ဒီနှစ်စိတ်ပဲအဝိဇ္ဇာနဲ့ဝိဇ္ဇာနဲ့စစ်တိုက်တာပဲအဲ့ဒါကြိုးစားသရာအရေးကြီးတယ်မလျှော့မပေးနဲ့ဝေဒနာကိုနာဤလက္ခဏာဘယ်လိုခံစားသလဲသဘောတရားလေးပဲရှိဒီသဘောတရားလေးကိုဘယ်လိုခံစားတဲ့သဘောလေးလဲလို့ဆိုတော့ပြစ္ဆုတ်ပါစိတ်ကလေးကိုလိုက်ကြည့်အဲ ဒီစိတ်ကတော်ခြင်းနောက်စိတ်ကတွန်းတင်သေခြင်းနဲ့သေရောအယုတ်ကြည်ကြည်ရေခါပြက်ခြင်းနဲ့ပြက်ရောဆိုတဲ့ဒီစိတ်ကိုထားသေလည်းမသေနိုင်ဘူးတနေ့လုံးတောင်အလုပ်လုပ်နိုင်သေးတာပဲဗျာအဲနိဗ္ဗာန်သွားတဲ့လမ်းကြီးကိုနင်လားကာလဒီအယုတ်ကြည်ကြည်ရေခါကမလုပ်နိုင်ဘူးလားလုံနိုင်ရမပေါ့သရာရှိရမပေါ့ကြိုးစားပါသရာစိတ်တင်ပါဒီစိတ်ကတော်ခြင်းနောက်စိတ်ကတွန်းတင်သေခြင်းနဲ့သေရောဆိုတဲ့ဒီစိတ်ကိုတစ်ထစ်ချဆုံးဖြတ်ချက်ချစိတ်အလုပ်တွေ မသေးနိုင်ဘူးတရားပဲဝေဒနာနှုံးနေလို့ရှိရင်သဘောကိုမေ့အောင်လိုက်ဝေဒနာကိုသဲကြီးခံပြီးတော့ဒီမှာအဲစိတ်ကလေးညံညံပြောက်ပြက်ပါယုံနာကိုပြောက်ပြက်ပါဖောက်ပြန်တဲ့ယုတ်ဝေဒနာပဲဝေဒနာဒီနာမယ်နာဤသဘောဘာလို့တက်လဲသူသဘောလေးကိုလိုက်ကြည့်ပါ